လူခဲ့တဲ့ယင်များကသာရိကတရား၅ပါးတွေကပထမဆုံးအင်္ဂါတတ္တတရားအကြောင်းကိုနည်းနည်းသိပြီးတော့သာရိနဲ့လက်တွေ့နဲ့ပေါ့ဆက်ရှင်းပြသွားတာဝေရုပြေတာတော်တော်လေးနားလည်နိုင်လောက်ပြီလို့ထင်ရပါတယ်ဒီတတ္တတရားကိုပြောနေရတာဟာ မယုံကြည်လုံးဝမယုံကြည်ယုံကြည်ပေမဲ့လို့ယုံကြည်မှုအားသေးနေလို့ရှိရင်တကယ်မုံမြတ်တဲ့အကျိုးများများရတဲ့အလုပ်ရှိလို့ရေးပါဆန္ဒကမပြင်းပြတော့ကြိုးစားဖို့ကလည်းပဲလုံလုံလောက်လောက်မရှိနိုင်ပါဘူး။ကိုရီးယားကလည်းပဲရဲရဲရဲရဲနဲ့ပြက်ပြက်သားသားနဲ့တက်တက်ကျကျလုံလုံချာချာမရှိပါဘူး။ မရှိလို့ရှိရင်လည်းပဲဆွဲပြတဲ့စတိကလည်းပဲဖြစ်ပေါ်မလာတော့တမာတိဆိုတာလည်းပဲအဲမရနိုင်ပါဘူးတမာတိမရဘူးဆိုလို့ရှိရင်အတိညာလည်းမဖြစ်နိုင်ပါဘူးဒါမလို့တတ္တတရားကိုတော်တော်လေးထိုင်နေမှမှလူလူကြာကြာဖြစ်လာတဲ့အထီးပေါ်လေးကမှနှုတ်ပြီးတဲ့အနေနဲ့ စာရူရောလက်တီရောနှစ်ခုပေါင်းစပ်ပြီးတော့ရှင်းနေပြီးတော့ဖြတ်ခဲ့ပါတယ်ဘုရားမြတ်စွာသာသနာမှာဒီတတ္တာနဲ့ပညာတော်တော်အရေးပါပါတယ်ပထမဆုံးတတ္တာတရားပါအဲဒါတတ္တာတရားကိုအဖို့ကောင်းတော့ပွဲပညာကိုတော့တကယ်လမ်းပြကောင်းတော့ပွဲအနေနဲ့ ခုနကဆိုတာကိုယ်တိုင်ပေါ့လေဒီဝတာတူကမေးလျှောက်လို့ဖြေကြတဲ့အချက်ကလေးတွေထပ်မကြားရလို့ရှိရင်ပုံမူပြီးတော့သိအားတက်ဖို့ရဖြစ်ပါတယ်။ဒါကြောင့်ဘုရားလက်ထက်တော်ကာလကတရကာလေးထုတ်ပြီးတော့နည်းနည်းတင်ပြရှင်းလင်းပြချင်အောင်ဒီဝတာကမေးပုံကပထမမေးပုံကတော့ ကေစုဒုတိယပုရိသသဟောတိပုရိသသဆိုတာဒီနေရာဆန္ဒမှာယောက်ျားပုဂ္ဂိုလ်တွေမရပါဘူးအမျိုးသမီးတွေရပါတယ်ဒီတော့ပုဂ္ဂိုလ်တမင်ရပဲဆိုကြပါစို့သုံးတယောက်သောပုဂ္ဂိုလ်ရဲ့အဖို့ကောင်းအဖို့မွန်ဆိုတာပါပါလဲဆရာမြတ်စွာဘုရားအမိန့်လျှောက်တယ်ဒီသတ္တတရားအဲမြတ်စွာဘုရားဖြေပါတယ် သတ္တဒုတိယပုရိသသဟောတိတုံရောက်သောပုဂ္ဂိုလ်ရဲ့ပေါ်ကောင်းဆိုတာယုံကြည်မှုသတ္တတရားပါပဲအဲဒီပုရိသသအယတုံရောက်သောပုဂ္ဂိုလ်ဆိုတာသံဃာပုဂ္ဂိုလ်မဟုတ်ပါဘူးကောင်းရာသုဂတိရောက်ရှိရေးအတွက်ဥတည်ထားတဲ့ပုဂ္ဂိုလ်ဘဝတွေကြည့်ရလို့ရှိရင် ကိုယ်ကကောင်းမှာပဲကျင်ပြီးလူတဲ့ပုဂ္ဂိုလ်တွေပေါ့လေ။ဘောဒီမှာဖြစ်ရတာလည်းပဲဥနာတိဒုက္ခပိတွေကမကင်းသေးတော့အဲဒီဥနာတိဒုက္ခပိတွေကကင်းရဖြစ်တဲ့နိဗ္ဗာန်တကယ်ချမ်းသာစေကိုညှို့မှန်းတဲ့ပုဂ္ဂိုလ်ဒါကိုပြောပါတယ်။ဘဝကောင်းရကုန်နဲ့ဘဝဆင်းရဲကလွတ်မြောက်ရေးပေါ့လေ။အဲဒါဒီဥတည်ထားတဲ့ပုဂ္ဂိုလ်ကိုခေါ်ပါတယ်။ အဲ့ဒါလိုဥတည်ချက်ရှိတဲ့ပုဂ္ဂိုလ်ရဲ့အဖို့ကောင်းဆိုတာအခြားပုဂ္ဂိုလ်ယုံကြည်မှုသတ္တတရားပါပဲလို့ရသော်ဗျာဖြေလိုက်ပါတယ်ဒီသတ္တတရားကလည်းပဲတော်စွာရောစွာသတ္တတရားမဟုတ်ပါဘူးအပြစ်ကင်းတဲ့သတ္တတရားဖြစ်ရပါတယ်ပြောစရာကဲစရာအပြစ်ကင်းတဲ့သတ္တတရားဖြစ်ရပါတယ်ပြောစရာကဲစရာ မကင်းတဲ့သတ္တတရားဆိုတာအကြောင်းနဲ့အကျိုးနဲ့လည်းဆက်သွယ်မှုမရှိဘူးသူပြောလူပြောနဲ့မျိုးဖလာအရာမျက်စိမှိတ်ပြီးတော့အယံယုံကြည်ရတာမိမ့်မိတ်ကံကအယံယုံကြည်မှုသဘောဟာဒါအမှန်အပြစ်မကင်းတဲ့သတ္တတရားခေါ်ပါတယ်။ဟွန်းနတ္တိဝါရီပူဇော်ရင်လည်းနတ္တိယကင်းမှာပဲ။ ဆိုတော့ဇမားကြီးကိုယ်ဝယ်ရုံနဲ့ဇမားကြီးအလိုကျလိုက်နာရုံနဲ့ဇမားကြီးရဲ့အကျေတင်ခံရမယ်ကိင္ကမြတ်တဲ့ရေဆင်းချိုးလိုက်လို့ရှိရင်ပြုခဲ့တဲ့မြတ်ပါပမကောင်းမှုကြီးလည်းပဲရည်ကြီးကြောင်းနဲ့ညှော့ပါသွားမယ်ဒါတော့အပေါ်ကလည်းပဲနေ ဘေးလေးဘက်မှာလည်းမိဘပိဿတပခေါ်တဲ့ငါးမျိုးသောအပူဓာတ်ကျင့်လို့ရှိရင်ကိလေသာတွေတစ်ဖြည်းဖြည်း၆ခန်းသွားနိုင်တယ်စသည်စသည်ပေါ့လေအဲ့ဒါမျိုးလေးကြီးအဲ့လိုအဆုမဆန်းနဲ့အရန်ယုံကြည်တာပေါ့အဲ့ဒီလိုယုံကြည်မှုမျိုးအပြစ်မကင်းတဲ့တတ္တတရားခေါ်ပါတယ်အခုတခါတတ္တတရားကအပြစ်ကင်းတဲ့တတ္တတရားဖြစ်ရပါတယ် အနဝိဇ္ဇတတ္တာလို့ဆံဃာများမှာပြထားပါတယ်ဒီကိလေသာတ္တာဒီကိလေသာတ္တာတရားဆိုတာကယုံကြည်ကံတတ္တယဝတ္ထုမှန်ကန်တဲ့အပေါ်မှာယုံကြည်ရဟိုဟာပဲဗုဒ္ဓဆိုရဲဘုရားဖြစ်ရှင်တွေကအကြာကြီးဝတိဒါနဆိုင်ရဲ့ပါဠိတွေရှိရတယ်ပါဠိကြီးကြီးဆုံးတဲ့ခါကျတော့တရားတွေအထုတ်လို့ကိလေသာတွေကုန်ခါပြီးတော့သတိရဉာဏ်တော်ကြီးရတာ တရားတော်ကလည်းပဲညွှန်ကြားတဲ့အတိုင်းစိတ်သုံးတဲ့ပုဂ္ဂိုလ်အောက်တမ်းကြရလို့စိတ်တင်နေစိတ်တင်နေတကယ်တန်ခါစိတ်ကလည်းပဲကောင်းကောင်းမွန်မွန်ရကသောတာရည်ရင်ချင်းယုံဒီလက်တော်လေးရှင်းရရှင်းကောင်းလို့ဖြစ်နေဆိုတာပါကြီးရိုးစရာဂုံလေးကြည့်ပြီးတော့ကြီးညူတိုက်တာညူတိုက်တဲ့တတိယဝတ္ထုအမှန်လေးပေါ့ ကျေကောင်းတာပြေကောင်းကျိုးတွေရတတ်တယ်ဆိုးတာပြေဆိုးတွေရတတ်တယ်ဘဝဆိုတာရှိတယ်ဆိုတာပေါ့ယုံကြည်လိုက်တဲ့အရာတွေဆိုတာရှိပါတယ်အဲ့ဒီယုံကြည်လိုက်တဲ့အရာတွေပေါ်မှာယုံကြည်လက်ခံပါမှအကြည့်ကင်းတဲ့တတ္တရားခေါ်ပါတယ်အဲ့လိုတတ္တရားမျိုးကိုဒီရွယ်ပြီးတော့ဆိုတာပါအဲ့ဒီကလောလောဆယ်အရေးပါတာကတော့ ကံနဲ့ကံရဲ့အကျိုးကိုယုံကြည်တာဟာတော်ရေးပါပါတယ်ပြုမှပြောမှစိတ်ထားမှတွေဟာမကောင်းကျိုးကိုဖြစ်စေတယ်လက်ခံယုံကြည်တာဒီပြုတာအစိတ်စားလို့ရှိရင်ဒုက္ခရောက်တတ်တယ်အစိတ်ပါတဲ့အစာစားလို့ရှိရင်လည်းပဲအန္တရာယ်တွေဖြစ်နိုင်တယ် မှန်ကန်တဲ့အစားအစာတွေစားလို့ရှိရင်မှန်ကန်တဲ့အကျိုးတွေရတတ်တယ်ဆိုတာပါလေအဲဒီလိုအခြေခံအသိစိတ်ဓာတ်ရှိပြီးတော့လက်ခံယုံကြည်အကြည့်ဆုံးဖြတ်ချက်ချတာအဲဒါကတပိုင်းပါပြုမှပြောမှစိတ်ထားမှဒီလိုအပြုမှုတွေဟာတရှိရေးခြေနှင်းရနှစ်သက်ခွဲရာအပြုမှုတွေဒီအပြုမှုတွေဟာ ကောင်းကျိုးဖြစ်စေတယ်လို့ဒီနာလည်းပြီးတော့ယုံကြည်လက်ခံလာရတာကတပိုင်းပါသိမြတ်တဲ့အစာကိုအတိုက်အတာနဲ့စားရစားပြည့်တဲ့အရာပြည့်တဲ့ကျမ်းမာရေးရတယ်ဆိုဒီလိုယုံကြည်လက်ခံလို့ပေါ့ခုနဆက်ရှင်းတဲ့ကိုလုံးစီတာအပြုမူတွေပြုမူသလောက်ကောင်းကျိုးရတာကြီးပဲလို့ဒီလိုလက်ခံတာပေါ့ဒီလိုသတိတ္တတရားဟာ လက်တွေ့တရားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့အများကြီးသက်ဆိုင်နေပါတယ်။ဘုရားမြတ်စွာလည်းပဲဘုရားဖြစ်တဲ့ကာလကတရားရလို့တဲ့ပုဂ္ဂိုလ်တွေချင်းကပ်လာပြီးဆိုရင်သူတို့ကလည်းအရင်ဘာသာတရားတွေကရှိနေသေးတော့သူတို့ကိုယ်ွယ်တဲ့ဘာသာနဲ့ပတ်သက်ပြီးတော့မပြောချင်တာနဲ့ဆက်ဆော့ပြားကောင်းတာပြီးကောင်းကျိုးရတဲ့ဆိုးတာပြီးဆိုးရတဲ့ဆိုးတဲ့အခြေခံ အတိစိတ်ကခံယူချက်သာရှိရမယ်အခြေခံကိုယ်ကျင့်ဒီလာပြည့်စုံရမယ်ဒီလိုချက်ပြည့်စုံလို့ရှိရင်ဒီသတိပဋ္ဌာန်ဘာဝနာတရားကိုအထုတ်လို့ဖြစ်ပြီးအထုတ်ပြီးတော့တိုက်တွန်းတဲ့အချက်တွေရှိပါတယ်ကွာပြီးတော့လက်တွေ့အထုတ်ရတဲ့ပုဂ္ဂိုလ်တွေကငကိုနောက်ခံဘာသာတရားကရှိနေတော့အဲ့ဒါတွေလည်းပဲဘာမှ မပြောကျင်တာနဲ့ဘလို့ကံနဲ့ကံရဲ့ကျိုးသိရှိယုံကြည်လို့ရှိရင်ဒါကျင့်တတ်ထိုက်ပြီဆိုပြီးတော့အဲ့ဒါလေးအခုအခုထည့်ပြီးတော့ရှင်းလင်းပြပြပြောပြရပါတယ်မိမိနဲ့မတည့်တဲ့အစာကိုကျိုးပြီးတော့မတည့်မှန်းသိပြီးတော့စားရင်ဘေးဒုက္ခရောက်တတ်တယ်ဆိုတာပေါ့လေယုံကြည်ထားတော့အစားပဲနဲ့ရှောင်လိုက်လို့ရှိရင်အစာနဲ့ဆက်ပြီးတော့ အန္တရာယ်မဖြစ်ဘူးပေါ့ဒါလိုပါပဲအဲပြုမပြောမစိတ်ထားမှတွေဟာမတတ်ရှင်းတာလေရိုင်းဆိုင်ကြံတန်ဆက်စုပ်ခွေရတယ်ဒါတွေပြုလို့လို့ရှိရင်ဒိဋ္ဌိကရောက်တတ်တယ်ဆိုတဲ့အသိစိတ်ကနဲ့ခံယူချက်ရှိပြီးတော့ရှောင်လိုက်လို့ရှိရင်ကိုယ်မှာအန္တရာယ်မချုပ်နိုင်ဘူးပေါ့လည်းကြီးအကျိုးရ တ်ရှင်းတဲ့ဟာရပြည့်တင်းတဲ့အစာသူ့အချိန်ရောက်လာလို့တိုက်တာနဲ့စားရင်စားကောင်းတဲ့အစာပဲလို့ကြည့်ပြီးတော့အတိုက်တာနဲ့စားရင်ဟုတ်လားအစာပြည့်တဲ့အင်အားပြည့်တဲ့စံမာရရတယ်လို့လက်ခံထားတာလက်ခံထားမှုအတည်ပြုမှုရှိရလို့ရှိရင်စားအလိုလိုပဲအစာပြည့်လာမယ်အင်အားပြည့်တင်းလာမယ်စံမာရရတဲ့အဆင်ပြေရလာမယ်အဲ့ဒီသဘောမျိုးလို့ပေါ့ အပြစ်ကင်းတန်ရှင်းတဲ့ကုလစိတ်ကအပြစ်ကိုလေးရည်ကြီးတဲ့နုညံ့တဲ့နှစ်သက်ကိုရကုလစိတ်ကအပြစ်ကိုလေးဒါလေးပြုမှုပြောဆိုကြံစီရဲ့ကောင်းကျိုးတွေရတတ်တယ်ဆိုတာကောင်းကျိုးတွေအစဉ်အစဉ်ရတတ်တယ်ဆိုတဲ့ခံယူချက်နဲ့ပြုတာပြုနည်းနည်းကြည့်ရင်နည်းနည်းအကျိုးရများများကြည့်ရင်များများအကျိုးရမယ်အပြည့်အစုံပြုလို့ရှိရင်အပြည့်အစုံအကျိုးရမယ် အစင်းစင်အစင်းစင်အခြေခံပြီးလို့ရှိရင်မိမိကိုယ်ကလည်းအောက်တန်းကျတဲ့အနေထားနေပြီးတော့အစင်းစင်အစင်းစင်အစင်းတက်ပြီးလည်းမြင့်တက်သွားနိုင်တယ်လို့အဲဒီအခြေခံအတိစိတ်ဓာတ်နဲ့ခံယူချက်ဟာပါပဲလို့လို့အလိုအရေးကြီးတဲ့အခြေခံတရားပါပဲဒီတော့ဒီလိုအခြေခံအကြည့်ကဲတဲ့တတ်တရားလက်ကင်ရှိတာတော့ မကောက်မှုတွေရှောင်လို့ဘေးကနေလွတ်ပြီးတော့ကောက်မှုတွေအစစ်စစ်ဆောင်ပွားတဲ့အခါမှာဆိုကြပါစို့သူတို့ကလိုးလေးတဲ့ပစ္စည်းကိုကိုကရုံရုံကြည်ကြည်နဲ့ပေါ့လေတတ်တဲ့လူကဖြည့်ဆွမ်းလိုက်တယ်သူကလိုတဲ့ပစ္စည်းရသွားတယ်ချမ်းသာသွားတယ်ဒါသူကချမ်းသာအောင်ဒါကုယူလိုက်တာပဲအဲ့ဒီလိုအလိုမျိုးအဲ့ဒီကစပြီးတော့လေ့ကျင့်ရပါတယ် ဆက်လက်ရှင်းရှင်းနဲ့လေ့ကျင့်ပေးပါများတော့မေတ္တာကရုဏာထည့်ပြီးတော့လေ့ကျင့်ပေးပါများတော့လောဘကျင်းပြီးတော့လေ့လာပါများတော့အစွန်းရောက်တဲ့လောဘဒေါသတွေမရှိတော့အစွန်းရောက်တဲ့လောဘဆိုတာလူသိက္ခာကြပြီနေတယ်သူတို့ကတိကျနေတာဒီတတ်တဲ့လောဘဒေါသမျိုးပေါ့ခိုးတာမိစ္ဆာစရာကာမမှုပြုတာလိန်တာဥပ္ပယေရှိတာတောက်ရှိတာ စိတ်တကရုဏာပါတော့ညစ်စေတတ်ချက်တာပေါ့လေဒါမျိုးပေါ့သူတို့ဘာဖြစ်ပြီးဖြစ်ပြီးဖြစ်ပြီးသူများနေလာအောင်နေလာကြတာဒါမျိုးတွေပေါ့အဲတော့မိမိပိုင်ပစ္စည်းကိုသူတို့ဘာလိုလို့ဖြည့်ဆွမ်းရင်ဖြည့်ဆွမ်းတဲ့အခါမှာသူတို့ဘာချမ်းသာအောင်လိုတဲ့ပစ္စည်းရပါလေဆိုတဲ့အနေနဲ့လောက်ပါများတော့ခုပစ္စည်းပေါ်မှာလည်းအတွေ့အကြုံတစ်ခုချင်းညော့တာညော့သွားတယ် မတရားတဲ့လောဘတွေမရှိစိတ်တကုဏထည့်ပြီးတော့မုန်းတဲ့ဒေါသရစ်စစ်တဲ့ဒေါသဒါလေးတွေသူသိရှင်းသွားတယ်ရှင်းသွားတော့သူတော်ဘာချမ်းသာရေးကြီးတတ်တဲ့ပုဂ္ဂိုလ်ဟာပယ်တော့မှသူတော်ဘာနင်းတော့မလုပ်တော့ဘူးကိုယ်ပစ္စည်းနဲ့ရောင်ရဲသေးနေတဲ့ပုဂ္ဂိုလ်ကဘယ်တော့မှသူများပစ္စည်းနဲ့မတရားဘူးမုတ်မိစ္ဆာဆိုတာကာမဂုဏ်နဲ့မပြုဘူးကိုယ်ကျုံးခဲ့ပြီးတော့လိန်နာညာတော်ကြီးလည်းမရှိနိုင်ဘူး ဒါကြီးကျင်းသွားတယ်ဆိုလွယ်လွယ်လေးလူကျိုးတွေထိတ်တယ်လူကျိုးတွေထိတ်လိုက်တာလည်းကိုယ်မှလည်းမသိခါကြီးတက်ပြီးတော့သူတစ်ပါးလည်းပဲအဓိကမနစ်လာကာကွယ်ဆောက်ရှင်းပါရရောက်သွားတယ်ဒီတော့သန္တာစိတ်လည်းရှိလာတာပဲဒီပုဂ္ဂိုလ်ကသန္တာစိတ်ရှိပြီးတော့သိခံတတ်တယ်ခွင့်လွတ်တတ်တယ်အနစ်နာခံတတ်တယ်အဲလိုသိခံခွင့်လွတ်အနစ်နာခံတဲ့စိတ်ထားနဲ့သူတို့ကမထိခိုက်ရအောင်လည်းပဲကာကွယ်ဆောက်ရှောက်လိုက်တယ် စိတ်ကောင်းတာအဲ့ဒီလိုကုသိုလ်မျိုးလည်းပဲလွယ်လွယ်လေးနဲ့လုပ်ဖြစ်တာပါပဲအဲ့ဒီကုသိုလ်ကပို့ပြီးတော့ကောင်းတယ်စီစီပြီးတော့သူဘာချမ်းသာကူညီရတာလေကုသိခါထင်းပြီးတော့သူဘာကိုကာဝယ်ဆောက်ရှောက်ရတဲ့မနစ်နာရအောင်ကာဝယ်ဆောက်ရှောက်ရတဲ့ကုသိုလ်မျိုးအမှုမျိုးကဒါပြီးတော့ကောင်းတယ်ဟောတရားမှသိစိတ်ဆက်ပြီးတော့အခုလိုစိတ်နဲ့တော့မပြေမမိအောင်စိတ်ကိုသတိတန်လေးနဲ့ထိန်းတယ် စိတ်တွေတည်ငြိမ်လာတယ်သဘာဝတွေရလာတယ်အသိဉာဏ်တွေဖြစ်လာတယ်သတိဖြည်းစတင်တဲ့အသိဉာဏ်လေးတွေဖြစ်လာတဲ့အခါမှာအစစ်အစစ်ဖြစ်သတ္တတရားလေးတွေလည်းပဲတိုးပွားလာတယ်အဲနောက်ဆုံးအနိဒနိဗ္ဗာန်တွေ့သွားပြီဆိုလို့ရှိရင်ဒီတတ္တတရားခိုင်မာတော့တာပဲတော့ပြီးတော့အခြေခံကောင်းတာပြေကောင်းကျိုးရတတ်တယ်ဆိုးတာပြေဆိုးရတတ်တယ်ဆိုတဲ့အတိစိတ်နဲ့ရှင်တွဲပြီးတော့ပေါ်တဲ့တတ္တတရားဟာ လောကီကုသိုလ်တရားတွေသူရဲ့အကျိုးလောကုတ္တရာကုသိုလ်တရားတွေသူရဲ့အကျိုးဒီမိသနာမှာဖြစ်ထိုးရေးမှာဖြစ်ထိုးပြီးတော့တကယ်ချမ်းသာစေရရှိရေးမှာသိက္ခူဆွမ်းဆောင်နိုင်တယ်လို့ကတော့အများကြီးကိုဆွမ်းဆောင်နိုင်တယ်ဒါတော့ကောရတုတိရောက်ကြောင်းကုသိုလ်တရားကိုသတ္တတရားအရင်ခံပြီးတော့ ကြိုးစားလို့ရှိရင်ကောင်းတဲ့သူတွေလည်းလွယ်လွယ်လေးရောက်သွားနိုင်တယ်။ဘဝလုံးရောက်ကြောင်းကိုယ်ပသိသဘာဝတရားတွေပြည့်စုံတဲ့အတိယုံကြည်ခြင်းအားထုတ်လို့ရှိရင်ဘဝရှင်ကလုံးဝနိုင်တော့တဲ့ဖြစ်သွားမယ်။ဒီလိုဖြစ်ရတာအရေးဖြစ်လိုက်လို့ရှိရင်ဘုလားတတ္တတရားကိုအဖို့ပြုလို့ဆိုတာပါဒီအဖို့လေးရှိနေလို့ဒီလိုလုပ်ပြီးလုပ်တာကုသိုလ်တရားတွေပွားပြီးတော့ကောင်းကျိုးတွေရတာဆိုတာဒီမှာသွားပြီးတော့ထုတ်ပြကြပါလေ ဒါကြောင့်မြတ်စွာဘုရားကတတ္တတရားဟာကောင်းရာသူကတိရောက်ရင်းနဲ့ဘဝချင်းရတော့ရောက်ပြီးဥတည်တဲ့ပုဂ္ဂိုလ်ရဲ့အဖို့ကောင်းအဖို့မပါဒီလိုဖြေလိုက်ပါတယ်။ဒီတတ္တတရားအကြောင်းကိုလက်သိပဲကိုလေးလေးနဲ့နဲ့တွေးဆဆင်ရင်ပြီးတော့ကြည့်အောင်ပြုဆောင်ရမယ်ဆိုရင် မိမိရဲ့ကိုယ်ရဲ့ဒီလဝလီလူသိက္ခာတွေဝလီထိထိထိရေးနဲ့သူတို့ကမထိရအောင်ကာကွယ်ဆောက်ရှောက်ရေးမှာအမှန်တရားပြီးတော့တကယ်အခြေခံကြတဲ့ယဉ်ကျေးမှုတရားတွေဟာအများကြီးထုံးလာသွားနိုင်ပါတယ်ဆိုကြပါစို့ဟို ပြမပြောမှားတွေဟာမိမိရဲ့စိတ်ခါကြတယ်သူတော်ဘာလည်းပဲထိခိုက်နေတာဒီကြောက်တယ်လားနဲ့ထိတ်တယ်ဖြစ်စီနေတဲ့သူ့ဝရတရားတွေပဲဆိုတာရိုင်းရိုင်းတဲ့တရားတွေပဲဆိုတာဒီလားလည်းထားတော့ရှောင်လိုက်ရင်ကိုယ်ကလည်းလူသိခါလေးတက်လာတယ်သူတော်ဘာလည်းမထိခိုက်ရအောင်မကြောက်ရမလဲရအောင်ကာဝယ်ဆောက်ရှောက်ပြီးသားဖြစ်ပါတယ်တကယ်ကြည့်ကြည့်ဆိုတာမိမိတွေကမိမိထင်ရအောင် အထူးသဖြင့်သူတစ်ပါးမထိခဲ့ရအောင်ကာဝယ်ဆောက်ရှောက်အောင်ကာဝယ်ဆောက်ရှောက်ပြီးသူတစ်ပါးကကိုယ့်ကိုမကြောက်မလန့်မထိတ်ဖဲနဲ့အေးလူလူပေါ့ရုံရုံကြည်ကြည်နေတိုင်နိုင်တဲ့အချိန်ရောက်တာအဲ့ဒါမျိုးကတကယ်ရည်ကြည်အစ်စ်တကယ်ရည်ကြည်မှုအစ်စ်ဖြစ်ထိုးရေးမှာတိတ်အခြေခံတရားအခြေခံကြတဲ့တရားလို့ဆိုပါပါပဲတိရတိတ်ခါကြီးယုံကြည်ပြီးတော့ဒီ ကျူမပြောမှားတွေကိုလက်တွေ့ကြရရှောင်တင်လိုက်တော့အလိုကျမ်းတမ်းတဲ့ဥဒိကမကိလေသာတွေပေါ့လေ။ဒါတွေကင်းသွားတယ်။အပြစ်တွေကင်းသွားတယ်၊တန့်ရှင်းသွားတယ်။ကိုယ်မှာအခြေခံလူသိက္ခာတွေတက်လာတယ်။သူကလည်းမထိခိုက်ရအောင်လို့မကြောက်ရမလိုက်ရမဖြစ်ရအောင်ကာဝေးဆောက်ရှောက်ပြီးသားဖြစ်သွားတယ်။တစ်ချက်ခုနှစ်ချက်ပြအဲ့လိုကောင်းတယ်ကြည့်ပါ။ဒီတော့တရားပါတစ်ချက် စိတ်နဲ့တော့မှမပြင်းမရအောင်လို့အခုလိုသတိပဋ္ဌာန်နည်းနဲ့ဖြစ်တိုင်းမှရှိသတိယူစောင့်မှုစင်သားဆိုတဲ့အတိုင်းဘောမှုပုဂ္ဂိုလ်ကသာဖြစ်တိုင်းကိုချိန်လာတဲ့ဆရာဆက်ပြီးတော့ဆွေးနွေးဆိုရှုလို့ရှုရအောင်လေးကစိတ်ကလေးတွေစိုက်ကြတိုင်းစိုက်ကြတိုင်းစေစားကြည့်ပေါ့ရှုလို့လို့တဲ့စိတ်တော်မရှိတော့ဘူးစိတ်နဲ့တော့မရှုလို့တော့ဘူးအလတ်စားစိတ်ထဲမှာဖြစ်နေတဲ့ စိတ်ကျွလို့မှုတွေခင်းနေတယ်ဒါလူသိက္ခာကတက်လာတယ်ကိုယ်ကလူသိက္ခာကတက်လာတော့သူတစ်ပါးကိုမကောင်းချင်တာလည်းမရှိတော့ဘူးစိတ်နဲ့ဒီစိတ်သက်သက်ခြင်းလားသူဘာဖြစ်စီအပိုင်ရှိခြင်းလားကိုယ်မပိုင်တဲ့ကာမကိစ္စရှိလို့လို့လားသူရလင်းရင်ရခြင်းလားငွေစွာတောက်ရှိပြီးတော့ရန်ကားခြင်းလားဒါတွေလည်းရှိတော့ဘူးစိတ်တွေကောင်းပါပြီမှာတော့ဟောဒီမှာဒုတိယလူသိက္ခာတစ်ခုတက်ပြီးတော့ သူတစ်ပါးကိုထိခိုက်နေလာအောင်စိတ်နဲ့တော့မပြင်းမတော့ဘူးဆိုဘလောက်ကောင်းလဲကိုမှုလုံးကိုစင်ကြဲတဲ့အပေါ်မှာစိတ်နဲ့စိတ်ဓာတ်စင်ကြဲသွားတယ်ဆိုတော့အလှပေါ်မှာအရင်စိတ်ဆိုတော့မူပင်ကိုအလှပေါ်မှာယဉ်ကျေးမှုဆင်းလိုက်တာဘလောက်ကောင်းသွားလဲကိုတိခါကိုလည်းထိန်းသိမ်းသားဖြစ်သွားတယ်သူတစ်ပါးကိုလည်းစိတ်နဲ့တော့မပြင်းမဘူးဆိုတော့စိတ်ကိုယဉ်ကျေးတော့လူညံ့သွားတာနှစ်သက်ဝဲရည်ကျသွားတာ သာသနာ့တရားရင်းခံတာပဲဒီလိုလုပ်ရင်ဒီလိုအကျိုးတွေရတတ်တယ်နှစ်ဖက်အကျိုးရှိတယ်ဆိုတာယုံကြည်မှုရှိလို့လုပ်ဖြစ်တာပေါ့နောက်တရားမှတစ်ဆင့်ဆက်ပြီးတော့အတိညာဏ်ဖြစ်လာရင်မဟုတ်တဲ့အစွဲကြီးကျွတ်ကျွတ်သွားတယ်ကြောင်းကျိုးဆက်ပြီးလို့ရှိရင်အကြောင်းမဖြစ်တာပဲဆိုအစွဲကြီးပြီးတော့အကြောင်းမဟုတ်တဲ့အကြောင်းလုံးယူတဲ့အစွဲကြီးကျွတ်တတ်တယ်အမျက်စိရဲ့သဘောပဲဆိုတာဒီဒါဒီသိသေးလို့ရှိရင် မြဲတယ်ကောင်းစားချမ်းသာတယ်ဘာမှမဆိုကိုယ်လိုတယ်ဖြစ်တာဆိုအစွဲကြီးဖြစ်ဖြစ်သွားတယ်အတိအကျကြီးဖြစ်လာတယ်ဖြစ်လာတယ်ကိုလေလည်းနောက်ဆုံးအရိယာမင်းညာပညာပညာဖြစ်သွားတဲ့ပုံမှာဆိုလို့ရှိရင်အမှန်အောက်တန်းကျတဲ့ညဉ့်ညမ်းမှုတွေပေါ့လေမျိုးပါမကြံခါရဘူးအဆုံးပို့လိုက်အဆုံးတက်သွားတာအဲ့ဒီအဲ့ဒီရှင်ရောက်တာလေးရှိသူတော်ဘာကိုပြစ်မှားဖို့ မျိုးကုံသွားတော့သိနေတော့မှမပြမတော့ဘူးကိုယ်လေးလက်ရောက်ကြည့်လို့ကိုဆိုတာမရှိတော့ဘူးဒီရှိရောက်သွားရင်အဲ့ဒီလိုပညာသိက္ခာကြီးတက်လာလို့ရှိရင်ဉာဏ်ကြီးဖြစ်လာလို့ရှိရင်ကိုယ်မှလည်းပဲတတိယလူသိက္ခာကြီးတက်လာတယ်ပြီးတော့သူတစ်ပါးကိုလည်းပဲဘယ်တော့အခါမှဒုက္ခပြီးတာမျိုးမရှိတော့ဘူးဆိုတာဘလောက်ကောင်းတယ်တော့မှာဒါကိုယ်မှလည်းပဲကိုယ်လုံးစိတ်ဓာတ်သုံးပါးလို့ယူကြည့်ပြီးတော့နှိမ့်သက်ပေါ်ရည်ဖြစ်သူတစ်ပါးလည်းပဲ ဘေးရန်နေလုံခြုံရအောင်လို့အလိုလိုကာဝယ်ဆောက်ရှောက်ပြီးတော့ဖြစ်သွားတယ်။ဒါဝင်လက်တည်ကြတဲ့အခြေခံကြတဲ့လူရည်ရှိမှုတရားဆိုတာပေါ့လေ။တည်တည်ချာချာသိစားကြည့်တဲ့အခါကျလို့ရှိရင်ပေါ်လာတာပဲ။အဲ့ဒါပါအရင်ခံတယ်ဆိုတော့ရိုက်တဲ့လုပ်တရားမကောင်းလို့ရတယ်ရည်ကြီးတဲ့လုပ်တွေတာရှိတဲ့လုပ်တွေကကောင်းလို့ရတယ်ဆိုတဲ့ခံယူချက်ရှိတာလို့အဲ့ဒီရှိတဲ့အတိုင်းဆောင်ရတဲ့ဒီလိုသိရတာဆိုတော့သိတယ်ကြားတယ် အဲ့ဒါလောကီအကျိုးလောကုတ္တရာကျိုးရတယ်ဆိုတာဒါပြောတာပါကျတတ္တတရားကိုလက်တွေ့ကြကြပေါ်ပြပြီးတော့အစည်းကွာမဲ့တဲ့လမ်းကြောင်းကိုရှောင်ရှားတော့ပြည့်ရနေခြင်းကိုကိုယ်တိုင်တွေ့တာအစည်းကွာဖြစ်ထွန်းတဲ့လမ်းကြောင်းမှာ၆ရောက်၆ရောက်ရှိ၆ကလောက်အကျိုးကျေးဇူးတွေဖြစ်ထွန်းတယ်ဆိုတာမိမိကိုယ်တိုင်သိတာပဲအဲ့ဒီအတိလေးဟာ ခုနတတ္တတရားအဖို့ကောင်းရှိတဲ့ပုဂ္ဂိုလ်ကိုတကယ်အကျိုးစီးပွားကျင့်သုံးရေးမှာသူကဥဆောင်တော့တာပဲတကယ်လက်တွေ့အသိဉာဏ်ကြီးဖြစ်သွားပြီဆိုလို့ရှိရင်ရှင်ရတုံညုံရင်တုံပေါ့လေဒီအသိတွေကလည်းရင့်ကျက်လာတယ်ဒါတော့အကျိုးမရှိမသိတာကိုရှောင်ရှားတတ်တဲ့ အသိပညာလည်းပဲရင့်ကျက်လာတာပဲကျိုးရှိတဲ့လက်ဟာတွေကိုဆောင်းနေပွားတဲ့လိုက်လာတဲ့အသိဉာဏ်လည်းရင့်ကျက်လာတာပဲကျိုးရှိတဲ့ဒီလိုမျိုးကိုလည်းပဲခွဲခြားစိတ်ဖြာပြီးတော့အသိဉာဏ်ဖြစ်လာတာပဲအဲ့ဒီလိုအသိရှိလာတဲ့ပုဂ္ဂိုလ်ဟာပယ်တော့မှဒီလမ်းမှမလိုက်တော့လမ်းမှမလိုက်တော့ပါလဲ စခန်းမှလည်းမဆိုင်တော့ဘူးပေါ့လမ်းမှာလျှောက်သွားမှာပဲလမ်းမှာလျှောက်သွားလို့ရှိရင်စခန်းမှာရောက်ဖို့တော့သိကြတာပဲဒီတော့ကလနတဟာတတတရားအဖို့ပြုပြီးတော့သာသနာမိပြုပြီးတော့သိက္ခာ၃ရပ်ကိုကျင့်သုံးလို့အကျိုးမဲ့ကြီးကျင့်ပြီးကျင့်တော်ပုံလေးကျိုးရှိတာလေးတွေပေါ့လေဖြစ်ဖြစ်ထုံးလာတာလေးခွဲခြားစိတ်ချပြီးတော့ဒီလားလေရတော့ အတိညာဟာသတ္တတရားအပေါ်ရှိတဲ့ပုဂ္ဂိုလ်လမ်းမမရအောင်လို့ပေါ့လေဥဆောင်ကျင်ကြတဲ့အရာပဲဆိုတာသူမှရှင်းသွားတယ်။ဒါနဲ့သူကသူစဉ်းစားလို့လက်တွေ့အဖြေရနေတာကိုမြတ်စွာဘုရားမင်းလျှောက်လို့အတည်ပြုကျင်တာနဲ့ဟုတ်လို့တေတုစေနာပတ္တတိအဲ့ဒီတတ္တတရားအဖို့လက်ကရှိတဲ့ပုဂ္ဂိုလ်ကို အစည်းအဝေးမဲ့တွေကိုရှောင်ရှားအစည်းအဝေးရှိတာတွေကိုဆုံပွားရမှာဥဆောင်လမ်းပြတဲ့အရာကဘာပါလဲဒုတိယမေးခွန်းလျှောက်ထားလိုက်တဲ့အခါမြတ်စွာဘုရားကပညာစေနံပတ္တတတိပညာစေနံပတ္တတတိအဲ့ဒီတတ္တတည်းအဖို့ရှိတဲ့ပုဂ္ဂိုလ်ကိုအတိပညာကပဲတကယ်ကျိုးစီးပွားအစစ်ပါ ရှင်းသုံးရေးပါဥဆောင်တော့တာပါပဲဟွန်းဥဆောင်ကောင်းဟာအတိပညာပါပဲလို့ဒီလိုဖြစ်လိုက်ပါတယ်အဲ့ဒီတော့အစင်းလောက်ထားပါတော့လူဟာဒီကုလစေတအပြုမူမျိုးဟာအပြစ်မကင်းဘူးမတန့်ရှင်းဘူးရိုက်ဆိုင်ကြံတန်ဆက်စုပ်ခွေရဖြစ်တယ်ဆိုတာပေါ့လေ တပိုင်းကခွဲကြပြီးတော့ခွဲကြစိတ်ဆိုပြီးတော့နားလည်ရတယ်ဒီလိုကုလစိတ်ဓာတ်အပြုမှုမျိုးဟာအပြစ်ကင်းတဲ့ဆန်းရှင်းတဲ့ရည်ကြည်လူညံပြီးတော့နှစ်သက်ဖွယ်ရာဖြစ်တယ်ဆိုတာလည်းပဲဒီလိုလည်းပဲခွဲခြားစိတ်ဆိုပြီးတော့နားလည်ထားပါအခြေခံအဲ့ဒီလောက်နားလည်လို့ရှိရင်ပဲရှုံရမယ်ဟာရှုံတဲ့နေဟာရှုံတတ်သွားပြီလေ ဆောင်ပွားတဲ့နေရာလိုက်လာတဲ့နေရာလည်းလိုက်လာတတ်သွားပြီလေကိုကသာယုံယုံကြည်ကြည်နဲ့ရှောင်တဲ့နေရာရှောင်ဖို့ပဲမရှောင်နိုင်ရင်ဘေးရန်ဖြစ်တတ်တယ်ရှောင်နိုင်လို့ရှိရင်ကောင်းကျိုးရတတ်တယ်ဆိုတဲ့ခံယူချက်အဲ့ဒါလေးထည့်လိုက်လို့ဖော်ကောင်းလေးထည့်ပြီးတော့လက်တွေ့ကြကြရှောင်တဲ့နေရာဆက်ပြီးရှောင်ကြည့်ပါဘေးရန်နေကျင်းလာကြည့်ကြတယ်ဒီကျိုးရလား ဆောင်ပွားသည့်လိုက်လာတဲ့နေရာကိုတိတိကျကျအစစ်စစ်အစစ်စစ်ဆောင်ကြည့်ပါပွားကြည့်ပါလိုက်လာကြည့်ပါကောင်းကျိုးအစစ်စစ်ရဖို့ကတော့ကိုယ်လိုရှိပါပဲဒါသိကြတယ်ဒီမှာဒီတော့တူတူတုတ်တုတ်နဲ့မြတ်စွာဘုရားဖြေအချက်ဟာအမှန်တရားရှိပါတယ်ဒီတော့လူဟာသတ္တတွေအပေါ်ပြုပြီးတော့အတိပညာရဲ့ဥဆောင်ချက်ယူပြီးတော့ လက်တွေ့ကျင့်သုံးတော့အကျိုးရလကဘာတွေရှိတယ်လဲဆိုတာကိုဒီသူအကျိုးရလတွေသိတယ်အဲ့ဒီအကျိုးရလတွေပါရနိုင်တယ်ဆိုတာသိပြီးသားဖြစ်တယ်လို့မြတ်စွာဘုရားကသူကမိချုပ်ပါသေးတယ်ဒါသူမိကွန်းထုတ်တာကတော့လျှောက်ထားတာကတော့သစ္စာကြာပြီးတဲ့ပြီးတော့မကြောသဘတုကပမုစ္စတိတဲ့ ဘယ်လိုနေရာခန္ဓာမျိုးဆက်ရောက်ပြီးတော့ပျော်မွေ့သူဟာဒုက္ခသူကလွတ်မြောက်နိုင်ပါသလဲတဲ့သူအဖြေရပြီးသားပါသူပြည်လောကမှာနေစဉ်ကာလကတတ္တတရားအဖို့ပြုပြီးတော့ခုနအစည်းအဝါးမဲ့အစည်းအဝါးရှိတာတွေကိုခွဲခြားစစ်ဆင်ပြီးအစည်းအဝါးမဲ့တွေကိုရှောင်ရှား စီးပွားရှိတာတွေကိုစီးပွားဖြစ်ထွန်းတဲ့ဟာတွေကိုအစစ်စစ်စစ်စစ်ပွားလို့သူ့မှာပွားမှာကလည်းရတော့ပါပြီတတ္တတရားပေါ်ပြပြီးတော့ပညာကိုဥဆောင်လမ်းပြအနေနဲ့တင်ထားပြီးတော့ဆောင်ရွက်မှုမှာဒီအကျိုးရလက်ပြီးဖြစ်ပေါ်လာတယ်ငါမှတော့ဒါတွေရှိတယ်ဒါမျိုးဆိုဘုရားတော့သွားပြီးတော့မယုံမှပဲဆိုတော့ဘယ်လိုနေရာဌာနမျိုးမှာဆက်ရောက်တဲ့ပုဂ္ဂိုလ်ဟာဒုက္ခကြီးမှာလွတ်နိုင်ပါသလဲလို့ မိကုထုတ်လျှောက်ထားတဲ့အခါမြတ်စွာဘုရားကနိဗ္ဗာန်ဘေရတော်မကျော်သဗ္ဗတုကပမုစ္စတိတတတရားပေါ်ပြပြီးတော့ဟုတ်လားအတိပညာသိပညာဆိုတာကလားကျိုးပဲရှောင်ရှားပြီးတော့ကျိုးရှိပြီးဆောင်ပွားခွဲခြားပြီးတော့ရတဲ့အတိပညာအဲ့ဒါရှိတယ်ပြီးတော့လက်တွေ့ကျင့်သုံးတဲ့အတိပညာ အခုတိသဘာဝတရားတွေအထုတဲ့အခါမှာအသိပညာတွေဖြစ်လာတယ်ဆစ်ဆစ်ဆစ်ဆစ်ဖြစ်လာတာဒါလေးကိုရည်ရတာပါနောက်ဝဒနာဉာဏ်ရင်းကျပြည့်စုံသွားတဲ့အခါကျတော့ဖြစ်ပြမစအငိမ့်တက်ကိုပရိယမညာပူညာနဲ့မြမုတ်ဖြစ်ပြီးသွားတာအဲ့ဒီကြာကြလို့ရှိရင်ပျော်မှပျော်ချမ်းသာမှချမ်းသာပဲဒီတရားမှဒီတရားပဲဆိုတာကိုလူသူအခြေရရတော့တာအဲ့ဒီလိုတကယ်ချမ်းသာရှိကိုပရိယမညာပူညာနဲ့မြမုတ်ဖြစ် သိလိုက်ရင်ပဲအလုံးစုံဆင်းရဲတွေကမလွတ်သေးသည့်တရားတော်မှာဘုရားကြောက်ဆရာကောင်းတဲ့ဆန္ဒကြီးပွားမှုကင်းမဲ့တဲ့ဘဝစုတွေကတော့လွတ်မြောက်သွားတာပဲ။အဲဒီမြတ်စွာဘုရားဖြေလိုက်တဲ့အခါမှာတတ္တနဲ့တတ္တအပေါ်ပြပြီးတော့ပညာခေါင်းဆောင်တင်ပြီးတော့သာသနာ့အတွင်းမှာဆောင်ရွက်ခဲ့လို့အကျိုးရလာထင်ရှားထင်ရှားကြတွေ့ပြီးတဲ့သိပြီးတဲ့ပုံမှာမြတ်စွာဘုရားအတည်ပြုလိုက်တဲ့အခါကျတော့ သိကိုဝင်လာတော့တာပဲဆိုပါဒီတော့အခုလူဖြစ်နေအခုလိုမြည်ကျမှုတရားကြီးနဲ့ကြုံလိုက်တဲ့အခါမှာပေါ့ဒီသတ္တာနဲ့ပညာဟာအရေးပါပါတယ်ဆိုတာပေါ့ဒီအဲ့ဒီတစ်ခုပေါင်းဆက်လိုက်လို့ရှိရင်ဟောဒီအကျိုးရလက်ဖြစ်လာတယ်ဆိုတာပေါ့ဒီလိုပြောချင်တာဒါပါပဲလူလောကမှာလူသားတွေအချင်းချင်းပေါ့လေအဖို့ပြုပြီးတော့နေကြရတာ စိတ်ချရတဲ့သစ္စာရှိတဲ့အဖို့ဆိုလို့ရှိရင်အလွန်အကူရပါတယ်တယောက်ကနှစ်ယောက်စသည်အများဆိုလို့ရှိရင်သိကိုအကူရပါတယ်အထူးသဖြင့်ဘေးရမကင်းတဲ့နေရာဌာနမှာနေရပြီဘေးရမကင်းတဲ့ခရီးမလွှဲတာလို့တွားရပြီဆိုလို့ရှိရင်တာပြီးတော့တော့မှစိတ်ချရတဲ့သစ္စာရှိတဲ့အဖို့ကောင်းတယောက်ကနှစ်ယောက်စသည်အများသိလို့ရပါတယ် အဖော်လေးနဲ့နေရလို့ရှိရင်ဒီကမကင်းတဲ့နေရာအဖော်လေးနဲ့သွားရလို့ရှိရင်သိအားရှိတာအဖော်မဲ့ပြီဆိုလို့ရှိရင်သိအားနေတာတလူပါပဲတန်လျာခီးသွားနေကြတဲ့ပုဂ္ဂိုလ်ရလည်းပဲဒီတတ္တတရားအဖော်ရှိရင်သိပြီးတော့အားရှိပါတယ်အကောင်းလာပြီးရှောင်ရှားဖို့ဒီလိုရှိဘူးကောင်းလာပြီးဆောင်ပွားဖို့ကိုယ်မှာအကျိုးကျေးဇူးတွေဖြစ်လာတယ် တတ္တတရားအဖော်မဲ့ပြီဆိုလို့ရှိရင်မဲ့သလောက်ဒီမတ္တတရားအမျိုးမျိုးတွေပဲဖြစ်တာခုနအဖော်မှာအဲအိယာမကင်းတဲ့နေရာဌာနဒီမလွဲ့တာလို့နေရပြီဆိုလို့ရှိရင်အဖော်ပြင်းပြီဆိုရင်ကျက်သူကြီးကဝိုင်းလာတာကြောက်တဲ့ဆိုလို့ရှိရင်ပြန်ပြီးတော့အနိုင်ကျင့်နေကြတယ်တတ္တတရားအဖော်မဲ့ပြီဆိုလို့ရှိရင်လား ထီးကျန်သွားတတ်တာပဲဒီပုဂ္ဂိုလ်အထီးကျန်ဆိုရင်အထီးကျန်ယောဂီဆိုရင်အမျိုးမျိုးယုံမတန်လျက်တွေရှိပြီးတော့ဝေဘာမှုတွေဖြစ်လာတယ်အဲဒီလိုယုံမတန်လျက်ဝင်ဝေဘာမှုတွေဖြစ်လာလို့ရှိအလုံးမဖြစ်တော့ဘူးအဲဒါနောက်ဖြစ်တယ်ဒါတော့ပြည့်မှုဆိုတာလည်းဝင်လာတတ်တယ်ဒီမှာစိတ်အားမထက်တာဘူးပေါ့သွားအားမထုတ် တွတ်ဆုပ်တဲ့သဘောပေါ့လေအာယုန်ကြီးကုန်ခန်းပြီးတော့ပြင်းမှန်းလွန်းနေတဲ့သဘောနည်းနည်းလေးအားထုတ်ကြည့်လိုက်လို့ရှိရင်အဲ့ဒါဖြစ်တတ်တယ်အဲဒီကကြတဲ့ဒီကဟာမဟာမပါနေရာမကြပါမလားဆိုတော့ဒီဝတ္တရားတွေခရဲဝင်လာတယ်အဲ့ဒါရန်သူဝိုင်းလာတာချက်ချင်းရန်သူကရောက်လာတာဒါပဲဒါတော့အမဆိုင်ဘူးဆိုလို့ရှိရင်လည်းစိတ်ကယိုရဲပြီးတော့ထိလိုက်မိတာလည်းဝင်လာတာပဲအဲ့ဒါလိုဝင်လာပြီဆိုလို့ရှိရင်အဲ့ဒီရှိတဲ့ပုဂ္ဂိုလ်ဟာ အခုလိုအထက်တန်းစားတရားတွေအထုရေးပါအတွင်းကအနိကဆုံးရန်သူရောက်လာတော့ထက်တက်တန်တာလည်းအမထုတ်တော့အထုလို့လည်းပဲဒီတရားခင်းရောက်တော့တလားအထုနလားအထုဘာမှမထုတော့အဲ့လိုဖြစ်သွားပါတယ်ဒါတော့အဖို့မဲ့ကြီးဆိုလို့ရှိရင်အနိကရန်သူကချက်ချင်းပဲကပ်ရောက်ပြီးတော့နှိမ့်သက်တာမို့လို့ယောဂီဟာ ဆေးဒုက္ခအမျိုးမျိုးတွေနဲ့တွေ့ပြီးတော့အထုတ်ရရှိမနှက်နိုင်ပါဘူး။ဒါမလို့ယုံကြည်မှုတတ်တာတရားဟာသိအရေးကြီးပါတယ်ဆိုတာပေါ့လေ။ဒီသုတ်တံလေးနဲ့ပေါ့လေတာရကကြည့်ရတာပါ။အထူးသဖြင့်အခုလိုအထုတ်တဲ့အခါမှာတမတ်တမအကျဉ်းမှာပါဝင်တဲ့စိတ်ဆွမ်းအားရည်အတီးအတီးစွမ်းရည်ကိုပေါ့လေ။ မသိသေးလို့ရှိရင်မျက်နှာရမှာမသိပါဘူးမျက်နှာရမှာမသိတော့ခပ်ပေါ်ပေါ်ပဲဒီလိုပဲလက်ခံတတ်တတ်ပါတယ်အရှင်းနဲ့လက်မခံတာလည်းရှိပါတယ်လက်ခံမယ်လို့ပေါ်ပေါ်ပဲလက်ခံတာပါတယ်အရှင်းလက်မခံဘူးခပ်ပေါ်ပေါ်ပဲလက်ခံတယ်ဆိုရင်တော့ဒီအာယုမတ်စိတ်နဲ့တက်အောင်ချိန်ရွယ်သေးတဲ့ရွယ်စုမှုစံတဘောဟာ စံသဘောရှိနေလို့ရှိရင်အောင်လက်မသိနေจิตတိုက်တဲ့တဲ့နေလို့ရှိရင်ကာမဝိတ္တဇဝရဝိတ္တဝိညာဝိတ္တဆိုမိစ္ဆာဝိတ္တတွေကဲလေဆိုတာပေါ့အဲ့လိုမျိုးမယုံကြည်လို့ရှိရင်တိတိကျကျရွယ်စုမှာမဟုတ်ဘူးချိန်မှာမဟုတ်ဘူးခပ်ပေါ်ပေါ်ပဲခက်ဆက်ဆက်ပဲဖြစ်ပါလေတော့အဲ့ဆရာပြပါလို့ရှိရင်တခါတခါမှယန္တုကာမဝိတ္တဝင်မယ်ဒါတော့ဒုညဆက်ရှိလို့တဲ့ဇဝရဝိတ္တဝင် တစ်ခါတစ်ခါမှနှိမ့်ဆက်နေတဲ့ဝိညာဝုတ္တဝင်မယ်။နောက်တစ်ခုကမွေလိတောင်တော်မှာကာမဝုတ္တကတော့ဝင်တတ်ပါတယ်အများအားဖြင့်အဲ့ဒါကိုဉာဏ်လူဒါဝိညာဝုတ္တနှိမ့်ဆက်လိုက်တာပဲ။ခုနအရိမသိနဲ့ဖြေရွယ်ပြီးတော့မှတ်မှာဝင်ကြဖြစ်တယ်ဆိုတဲ့ခံယူချက်ရှိမရှိဘူးရှိပြီနည်းနေလို့ဒီလိုဉာဏ်လူဖြစ်ရတာဆိုတော့သိကြတယ်။ပြီးတော့ ရှုခွေးအောင်ရှိမှတ်တဲ့စိတ်ရောက်သွားအောင်တက်ကြွလို့ကြဖြတ်လိုက်ရမယ်ရောက်ပို့ရမယ်အားဆက်ရမယ်ဆိုတာပါလေအဲ့ဒီစိတ်ဆွမ်းအားစိတ်ဆွမ်းအားစိတ်ဆွမ်းရေးအဲအားရဒီဟာဆွမ်းရည်တတ်တီကိုမြန်လို့တံမိုးရရတံမိုးထားရမှာမကြည့်ဘူးဆိုလို့ရှိရင်တော့ခက်ရွရွရဲရဲလေးဖြစ်တတ်ပါလေရော့ရဲရင်ကလားကိလေသာလက်ခံတဲ့သဘောဖြစ်ပါတယ်ကိလေသာတွေပါဝင်မလဲ မျိုးစုံကိလေသာတွေဝင်နေအာမစိုက်လို့ရှိတယ်။အားစိုက်ပြီးတော့ရှုခွင့်အောင်ရှိရှိမှတ်တဲ့စိတ်ရောက်တော့အရောက်ပို့သွားတော့စိတ်ဟာလုံလုံနဲ့စီရောက်သွားပြီ။ဘာမှမနှုတ်ဆင်နိုင်တော့ဘူး။အဲ့ဒီလိုခံယူချက်ရှိထားပါအဲ့လိုခံယူချက်မရှိလို့ရှိရင်တော့ကိလေသာလက်ခံလို့ဖြစ်နေတာအရင်ကဝိုင်းလာတာပဲ။ဒါလည်းပဲဒီဝရိယစွမ်းရည်ရဲ့အကျိုးကိုဟိုမယုံကြည်လို့လက်မခံလို့ရတာပါပဲ။ ဖြစ်တဲ့မကျုသတိပြုဆိုဆောက်ဖို့စဉ်းစားဆိုတဲ့ဖြစ်တဲ့အာယုလေးတွေဖြစ်သေးပါဘူးလို့ပြောရဆိုစိတ်မရှိရသေးမိမိရဲ့စိတ်အစဉ်မှာကိလေသာဝင်ရအောင်တစ်စီတတိရှိရမယ်စက္ကန့်နဲ့တတိရှိရမယ်စက္ကန့်နဲ့တတိရှိလို့ရှိရင်စိတ်စဉ်ကိလေသာဝင်ဘူးဆိုတာပေါ့လေတတိရဲ့จิตတိတ်จิตတိုင်းရဲ့ဆိုရင်တတိတွေကိုယ်လက်မခံရင်ယုံကြည်လို့ရှိရင်จิตတိတ်တတိကမရှိတော့ စိတ်အစဉ်မှာကိလေသာတွေကဝင်နေတာပဲတမလေးလက်သွားလို့ရှိရင်စိတ်ကမုံ60ခါရဲကို၅မိနစ်လောက်လက်သွားလို့ရှိရင်ယူပေါ်ကြီးဖြစ်သွားတာပဲဒီမှာအဲ့ဒါပဲအဲ့ဒီကလေးကြီးဖြစ်လာတာပါပဲဒီမှာတတိမဲ့ရစိတ်ဆူစီလည်းပြေတော့စိတ်ဟာအဖော်မဲ့ပြီဆိုရင်ဘာဖြစ်သွားမလဲအထိမ့်မဲ့ပြီဆိုတတိအထိမ့်မဲ့ပြီဆိုလို့ရှိရင်ကိလေသာတွေကဝိုင်းပြီးတော့တွတ်တော်တာပဲပြီးတော့နှိမ့်ဆက်တော်တာပဲဒီမှာအားနေသွားတော့တာပဲဒီမှာ အဲဒါသမာဓိရဲ့တစ်ချက်တစ်ချက်ခဏိကသမာဓိရဲ့ဆောင်ရည်သတ္တိကိုကိုယ်ကသိထားပြီးတော့ဉာဏ်တို့တန်ဖိုးထားမှစိတ်ဆူစီမှုအားကိုအစွမ်းကိုနားလည်ထားမှပြိစိတ်တာပါယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့အဲ့ဒီဆွမ်းအားတွေစက်တိုင်းစက်တိုင်းမှာယော့ပါသွားလို့ရှိရင်တော့အထုရတဲ့သိမတိရောပေါ့သိမတိရောပေါ့အဲ့ဒီဖြစ်တတ်ပါတယ်ဆိုပါဒီတော့တတ္တတရားဟာသိအရေးကြီးပါတယ်အထူးသဖြင့်ယောဂီမှာ ရှုမှတ်တိုင်းမှာပါနေတဲ့စိတ်ဆွမ်းအားတွေရဲ့တန်ဖိုးကိုသိထားဖို့အရေးကြီးတယ်ဆိုတာသိထားပါလက်ခံအတည်ပြုဆုံးဖြတ်ချက်ကြတဲ့တတ္တတရားအပေါ်ပေါင်းလာပါပါဒီတော့ယောဂီများဟာဤရတဲ့ဓမ္မအတွင်းမှာပါဝင်သွားတဲ့စိတ်ဆွမ်းရဲ့စိတ်ဆွမ်းအားများရဲ့စိတ်ဆွမ်းအားရဲ့အဲ တာဘိုးကိုမျက်မျက်နိုးနိုးနဲ့ပေါ့လေရင်ကုန်ချီချီနဲ့ပေါ့ချိန်တိုက်တဲ့ဆရာဆက်ပြီးတော့ဆွဲမဲ့ဆိုတာရှေ့လို့အမြဲတမ်းစိတ်စိတ်ကိလေသာမရောတတိနဲ့အကံဝယ်ပြီးပြီးတော့သမာဓိနဲ့အစိတ်စူးစီးမှုတွေရပြီးတော့တကယ်ကောင်းဆောင်လမ်းပြအတိပညာကောင်းကိုရနိုင်အောင်ကြိုးစားနိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတယ်။သာသာ Uh,